သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်နောက်တစ်ခုလဆန်း13ရက်2022ခုနှစ်ဧပြီလ13ရက်ပုဒုနေ့၌အွန်လိုင်းမှာဟောကြားတော်အလခတ္တုပမတုတ်အနှစ်ချုပ်အပိုင်း3တရားဒေသနာတော် စပိတတိပိအယူဆလွဲမှားတဲ့အရိဋ္ဌယဟန်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကစပိတင်ယူမှုဟာရှိရချက်ကောင်းကောင်းနဲ့တင်မှမိမိတတ်သိတဲ့ပညာကအကျိုးပြုမှာဖြစ်တယ်အဲ့လိုမဟုတ်ရင်ရွယ်ချက်မကောင်းတဲ့တင်ယူတဲ့ ပညာမျိုးဟာအယူဆလွဲမှားပြီးတော့ဒုက္ခရောက်စေတယ်ဆိုတာယန္တိကိုတတိပေးပြီးတော့ဆုံးမတယ်ပြီးတော့ဒီတရားကိုရသဗျာဆက်ပြီးတော့ဟောတာပဲဖြစ်တယ်ပေါ့အဲ့တော့ဒီအလကတုပမသုတ်ဆိုတာ ਨੇ ပတ်သက်ပြီးတော့အလကတုပမမွေဖန်းနဲ့မွေဖန်းနဲ့ဥပမာ မွေးကိုစနစ်တကျဖမ်းမယ်ဆိုရင်မွေးကကြိုက်မှာကိုယ်မကြိုက်နိုင်ဘူးစနစ်မကျဘဲနဲ့ဖမ်းလို့ရှိရင်မွေးရဲ့ကြိုက်ခြင်းကိုခံရမယ်ဆိုတဲ့ဒီကိုသင်ထားတဲ့အတတ်ပညာကကိုပြန်ပြီးတော့ဒုက္ခပေးတတ်တဲ့ဟာမျိုးဆိုလို့ဒါမျိုးကလောကမှာလည်းရှိတတ်တယ်ပေါ့နော်ကိုတတ်တဲ့ဟာကိုပြန်ဒုက္ခပေးတာအဲ့တော့စာပေသင်ကြားတဲ့အခါမှာလည်း တတိထားဖို့ဆိုပြီးမြတ်စွာဘုရားနောက်ဆုံးမှယဟန်နေကိုတိုက်တွန်းခဲ့တာရှိငါပြောတဲ့စကားရဲ့အထိပ္ပယ်ကိုမင်းတို့နားလဲတယ်ဆိုရင်အဲ့တိုင်းမှတ်တာနားမလဲဘူးဆိုလို့ရှိရင်တော့ငါ့ကိုမေးငါမမေးဘူးဆိုရင်လည်းတတိနားလဲတဲ့ယဟန်တဘာဘာကိုမေးလို့ဒါရိုးရိုးလေးပြောတဲ့စကားပဲနော်ရိုးရိုးလေးပြောတဲ့စကား တော့အဲ့ဒါတိရလက္ခဏုပမတုတ်မှာဒါလေးကိုမြတ်စွာဘုရားဟောထားတာအဲ့တော့စာပေသင်ကြားမှုနဲ့ပတ်သက်ပြီးတော့ဒီတုတ်တန်ကိုကြည့်ပြီးသုံးမျိုးရှိတယ်ဆိုတာခွဲခြားပြစာပေသင်ယူမှုပရိယတ္တိသုံးမျိုးလို့ဒါထက်ကရာကနေရှင်းပြတဲ့စကားပါပရိယတ္တိဆိုတာ သင်ကြားခြင်းမှာပဲသင်ယူခြင်းပဲအဲ့ဒီသင်ယူခြင်းနဲ့ပတ်သက်ပြီးတော့ရည်ရွယ်ချက်ကိုကြည့်ပြီးတော့သုံးမျိုး ခွဲပြီးတော့ပြောတယ်အလက္ခတပရိယတိတဲ့အလက္ခတပရိယတိဆိုမွေအဖမ်းမတတ်တဲ့လူဖမ်းလို့ရှိရင်မွေကိုက်လို့သေးရတယ်ဆိုရယ်အဓိပ္ပာယ်ကိုကြည့်ပြီးအလက္ခတပရိယတိ မတက်ဖက်နဲ့မွေးကိုဖမ်းသူတို့ဒုက္ခရောက်မဲ့တင်းယူခြင်းတို့ဒီလိုအထိပ္ပယ်ရတယ်ပေါ့နော်ချွေချက်မကောင်းတာတွေပေါ့အဲ့တော့အလခတ္တပရိယတ္တိမွေးဖမ်းမတက်ဖက်နဲ့ဖမ်းလို့ဖမ်းလို့ဒုက္ခရောက်တယ်လို့ချွေချက်မမှန်ကမဲနဲ့စာသင်မဲ့ဆိုလို့ရှိရင်ဒုက္ခရောက်တတ်တယ်အဲ့ဒါဘယ်လိုဟာမျိုးတော့ဆိုရင် မြတ်စွာဘုရားရဲ့တရားတော်တွေကိုသင်ယူတဲ့အခါမှာလက်လက်ပရဖို့လူတွေရဲ့ပူဇော်သက်္ကာရကိုရရှိမှုနာမည်ကြီးလို့မှုနော်လက်လက်ပရမှုပူဇော်ခံလို့မှုဆိုတဲ့ရှိရွက်ချက်တွေနဲ့သင်လို့ရှိရင်ဒါအလကတပရိယတ်တိလို့ခေါ်တယ်။နော်သူရည်ရွက်ချက်ကမမှန်ဘူး။မကောင်းတဲ့ရည်ရွယ်ချက်နဲ့သင်တာဖြစ်နေ။ဒါပေမဲ့ကြီးခြင်းလို့ ဂုံရှိခြင်းတို့ဆိုတဲ့ရှိရချက်တွေနဲ့သင်တာကိုအလက္ခဏပရိယတ္တိတဲ့အဲ့ဒီသင်ယူမှုဟာ ကောင်းကျိုးမပေးနိုင်လို့အထက်ကရာဆရာကြီးကဘလောက်ထိပြောထားတော့ဆိုအဲ့လိုသင်မဲ့အစားကွာ သင်မနေပါနဲ့အိတ်နေတာကောင်းပါတယ်အဲ့လိုတောင်ရေးထားတာသူကနော်ရှိရချက်မမှန်မနဲ့စာသင်ရင်တက်သွားရင်အဲ့ဒီတက်သိမှုကဒုက္ခပေးမယ်အဲ့ကြောင့်လို့ ဩဗုဒ္ဓဝဆနာအပရိယပုနိပုနိတဝါနေထုကမနဝရတရံဘုရားဝဆနာမြတ်စွာဘုရားရဲ့ဆုံးမတရားတော်တွေသင်မနေနဲ့မသင်မဲနဲ့ဒီအိတ်နေတာအကောင်းသေးတယ်ဘာလို့လို့ဆိုမတက်ရင်သူကနောက်ဆက်တွဲဖြစ်ဖြစ်လာမဲ့ပြဿနာတွေမရှိတော့တက်ချင်းကြောင့်သူကဒုက္ခပေးတာအဲ့ဒါဥပမာပဲ တကယ်လည်းကသဝဖရာလက်ထက်တုန်းကကပိလယဟန်ဆိုပေါ်ခဲ့ဘူးတယ်သူသတ္တပိဋအဘိဓမ္မာကျွမ်းကျင်လိမ့်ပါတယ်သူ့ကိုလက်တပါရှိတယ်သူ့ကိုကတော့သူ့လောက်သတ္တပိမဲ့လို့ယဟန္တာဖြစ်သွားတယ်ကပိလယဟန်ကသတ္တပိဋတပည့်ပရိသတ်တွေနဲ့နေပြီးတော့ထင်ပေါ်ကြော်ကြားတယ်ပေါ့နောက်ပိုင်းမှာကသဝဖရာရဲ့သာသနာကိုသူကပျက်စီးအောင်လုပ်သွားတယ် အဲ့ဒါနဲ့ဒီကပိလယဟန်ဟာအပင်ငရဲကြပြီးဒီငါးကြီးတကောင်ဖြစ်ပြီးအဲ့ဒီငါးကြီးကိုဖမ်းတဲ့အခါမှာငါးကရွှေရောင်ငါးရွှေငါးကြီးဖြစ်သည့်အတွက်ကြောင့်ဖမ်းတဲ့မိသားစုကလည်းပဲအဲ့ဒီငါးကြီးကိုအမဓမ္မတန်တော်ဘုရင်ကိုသွားဆက်ဘုရင်ကနေပြီးတော့ဒီငါးကြီးဟာ လှလဲလှလိုက်တာငါးရက်ရွှေငါးကြီးဒါပေမဲ့ဆန်းနာကအဲ့ငါးကြီးကပါဇက်ဟလိုက်တာနဲ့တပြိုင်နက်တနန်းတော်လုံးပုတ်သွားတယ်ဒါနဲ့တလုံးရွှေရောင်ဆင်းရှိတဲ့ငါးကြီးဖြစ်ပါလေရဲ့တန်းနဲ့ပါဇက်ကဘာကြောင့်ပုတ်နေတာတော့အကြောင်းတော့ရှိမှာပဲဆိုအဲ့တော့ဘယင်ကြီးကမြတ်စွာဘုရားယူစီလှေထဲမှာဒီငါးကြီးကိုထည့်ပြီးရေနဲ့ထည့်ပြီးမြတ်စွာဘုရားစီယူပြီးဒီငါးကြီးအကြောင်းမေးတော့မြတ်စွာဘုရား ကသောဘုရားလက်ထက်ကကပိလယဟန်ဖြစ်တယ်ယဟန်ကောင်းတွေကိုသူကစာတတ်ပိတတ်နာမည်ကြီးဆိုသူလောက်မတတ်တဲ့ပုဂ္ဂိုလ်တွေကိုဆဲခဲ့ဆုခဲ့တယ်ပေါ့နော်ဆဲတယ်ဆိုတာဒီအလကအလဝိန်တုံးတွေအာအာတွေလို့ပြောတဲ့သဘောမျိုးတွေပေါ့နော်သူကတတိလိမ္မာမှုကိုအကြောင်းပြုပြီးတစ်ဖက်သားကိုဆက်ဆုခဲ့တယ်အဲ့ဒါကြောင့်တို့ မြတ်စွာဘုရားရဲ့သာသနာတော်မှာစာပေသင်ကြားခဲ့သည့်အတွက်ကြောင့်ရွှေရောင်တောက်ပတဲ့အဆင်းကိုရတယ်။နော်။သို့သောရဟန်းကောင်းတွေကိုဆဲခဲ့သည့်အတွက်ကြောင့်သူပ္ပဇကပု္ပ္ပစောနာနေတယ်။ဒါငရဲကပဲလွတ်လာကငါးလဖြစ်တယ်။အဲ့ဒီမှာမြတ်စွာဘုရားကပိုထင်ရှားအဲ့ဒီငါကြီးကိုဖះရှိရောက်တဲ့ကဖះမေးတာဘယ်သူတုံးဆိုသူကကပိလာပါဘုရားရှိကိုじゃသူကထုတ်ပြောတယ် ပြောပြီးတဲ့အခါကျတော့သူ့ကြိုးကြောင့်နေမေးပြီးတော့အခုဒီဘဝသိရင်ပဲရောက်မှာတော့ဆိုငရဲပြန်ကြမယ်ဆိုပြီးသူကလည်းသိနေတယ်အဲ့ဒါဟာစာပေတတ်ခြင်းဟာစိတ်ကောင်းနှလုံးကောင်းမရှိဘူးဆိုရင်ဒုက္ခရောက်တယ်ခုချိန်ဒီငရဲလွတ်ကောင်းမှလွတ်တယ်သူဟာအဲ့လိုပုံကိုမျိုးဖြစ်သွားတတ်တယ်ပေါ့မတတ်ဘူးဆိုရင်ဒီဒီလိုပြမျိုးသူချွတ်လွန်မှာမဟုတ်ဘူး တက်ပြီးတော့ကျူးလွန်တဲ့အပြစ်ကပိုချီးသွားတယ်လို့ဆိုလိုတယ်။ဒါကြောင့်မို့အထက်ကရာဆရာကြီးကပြောတာမသိမင်းနဲ့အိတ်နေတာကောင်းပါတယ်။မင်းတက်သည့်အတွက်ကြောင့်အပြစ်တွေပိုချီးတယ်လို့သူဆိုလိုက်တာပေါ့နော်။အဲ့ဒါအလက္ခတပရိယတ္တိခေါ်တယ်။အဲ့ဒီနီးနဲ့ကတော့မသိသင့်ဘူးလို့ဆိုလိုတယ်။နောက်တစ်ခုကတော့နေထရဏပရိယတ္တိလို့ခေါ်တယ်။နေထရဏဆိုတာ ကိုယ့်ကိုတန်တရားကထုတ်ဆောင်မှုရှိရွယ်ချက်နဲ့တင်တယ်တန်တရားဝကလွတ်ဖို့ဆိုတဲ့ရွယ်ချက်နဲ့တင်တာဒါရီတတိနားလဲပြီးလိုက်နာကျင့်သုံးမယ်ဆိုတဲ့ရွယ်ချက်နဲ့တင်တယ်အတင်ယူမျိုးအဲ့ဒီတင်ယူမျိုးကတင်တဲ့နဲ့တဲ့သူကဘယ်လိုရွယ်ချက်တော့ဆိုမြတ်စွာဘုရားတရားတော်ကိုတင်တယ်သီလအကြောင်းဟောထားလို့ရှင်အဲ့ဒီသီလကိုဖြည့်မယ် တဘာရီအကြောင်းဟောထားတဲ့နေရာမှာတဘာရီတရားကိုအထုတ်မယ်ဝိပဿနာအကြောင်းဟောထားတဲ့အခါမှာဝိပဿနာတရားအထုတ်မယ်အဲ့ဒီတိုင်းနောက်မဲ့ဖို့အကြောင်းဟောထားလို့ရှိရင်လေမဲ့မဲ့ဖို့ရောက်အောင်ကြိုးစားအထုတ်တယ်အဲ့ဒါလို့ဖះဟောထားတဲ့ဒေသနာအတိုင်းလိုက်နာကျင့်သုံးဖို့ဆိုရယ်တိဖို့တတ်ဖို့ဆိုရယ်ရည်ရွယ်ချက်နဲ့တင်တဲ့တင်မျိုးပါနေထရဏရယ်ကိုကိုကိုတန်တရားကထုတ်ဆောင်ဖို့ ဒီအတိမျိုးရဖို့သင်္နာမျိုးကြတော့တမိုးရှိတယ်အဲ့အဓိကကတော့ရည်ရွယ်ချက်ပါပဲရည်ရွယ်ချက်ကောင်းပြီဆိုလို့ရှိရင်တော့စာပေကတော့မကောင်းတာမဟုတ်ဘူးရည်ရွယ်ချက်ပေါ်မှာဘုတည်ပြီးတော့ကောင်းမကောင်းသတ်မှတ်တာဟုတ်နော်အဲ့တော့နေထရဏပရိယတ္တိလို့ဆိုတဲ့စာထဲမှာလာရင် လာတဲ့အတိုင်းလိုက်နာကျင့်သုံးတာအဲကျင့်သုံးမှုသင်တာ သိပြီးတော့ကျင့်ဖို့ဆိုရည်ရွယ်ချက်နဲ့တင်တာဟာဒါမှန်ကန်တဲ့ဟာပဲအဲ့တော့ဘသူပဲဖြစ်ဖြစ်မြတ်စွာဘုရားတရားတော်ကိုလေ့လာလို့ရှင်သိပြီးရင်ငါလိုက်နာမယ်ဆိုရည်ရွယ်ချက်ရှိရမှာကျင့်သုံးမယ်ဆိုရည်ရွယ်ချက်ရှိရမှာအဲ့ဒါမှ အကျိုးဖြစ်ထုံမှုရှိတယ်မြတ်စွာဘုရားတရားတော်တွေမှာဘာလုပ်ရမယ်ဆိုတာပါပိသားပဲလေမနေ့ကပြောရသလိုပဲမေတ္တာတုတ်တင်မဲ့ကြည့်ပါလားဘာလုပ်ပါဆိုတာ ဟောထားတာပဲလေအကုန်လုံးဘာလို့ရမယ်ဆိုတာကိုဟောထားတာဖြစ်သည့်အတွက်ကြောင့်အဲ့ဒီလုံးရမယ်ဆိုတာလိုက်လို့ဖို့အရေးကြီးတယ်နားလဲနားလဲပြီးတော့လိုက်လို့ဖို့လိုတယ်အဲ့ဒီလိုသင်ယူမျိုးကိုနေထရဏပရိယတ္တိလို့ခေါ်တယ်နောက်သင်ယူမှုတစ်ခုကတော့ဗန္ဒာကာရိကပရိယတ္တိဗန္ဒာကာရိကဆိုတာဗန္ဒာဒိဗန္ဒာဆောင်ဆိုတဲ့အဓိပ္ပာယ်ရဗန္ဒာကာရဆိုတာဗန္ဒတိုက် နောက်ကပဏဂရိကလို့ဆိုပဏတိုက်ဆောင်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ရဲ့သင်ကြားမှုပဏဂရိကပရိယတ္တိပဏဂရိကအနေနဲ့သင်တယ်ဆိုမြတ်စွာဘုရားရဲ့တန်ဖိုးရှိတဲ့တရားဓမ္မတွေမပြော့ပြက်အောင်ဆိုရွေးချက်နဲ့သင်တာအဲ့ဒီရွေးချက်နဲ့သင်တာဟာတမန်ပုရိသေဘုကအဲ့ဒီလိုရွေးချက်ရှိပြီမဲ့လို့သူ့ရဲ့သင်ကြားမှုကသင်ယူမှုကပဏဂရိကမဖြစ်ဘူး ဗန္ဒဂရိကပရိယတ္တိဆိုတာယဟန္တာပုဂ္ဂိုလ်ရဲ့သင်ယူမှုလို့ပြောတာယဟန္တာပုဂ္ဂိုလ်တွေကြတော့ तू ကချင့်စရာကုန်သွားပြီအကုန်လုံးချင့်ပြီးသွားပြီကုန်သွားတယ်ဆိုတာ तू မလုပ်ရသေးတာမရှိဘူးအလုံးပြီးသွားပြီသီလလည်းပြည့်စုံအောင်ဖြည့်ကျင့်ပြီးပြီသမာဓိကိုလည်းပြည့်စုံအောင်ပွားများပြီးပြီပညာလည်းလန်းဆုံးသွားပြီတော့ရတ္တမေရတ္ထဖို့ရရင်ဒါတွေကအလုံးလန်းဆုံးသွားတာလေနောက်ထပ်ကုသိုလ်လုပ်เสียမှမရှိတော့တာရတ္တမေကုသိုလ်ဆိုတာအမြင့်ဆုံးကုသိုလ်ပဲ အဲ့ဒီရောက်ဖို့အတွက်ကုသိုလ်အလုံးကလှုပ်ပြီးသားဖြစ်သွားပြီဒါကြောင့်မို့သူ့အတွက်ပိုးနေတဲ့အချိန်နေရမြတ်စွာဘုရားဟောတဲ့တရားတော်တွေမပြောက်ပြက်အောင်ဆိုပြီးတော့ထိမ့်သိမ်းဆောက်ချောက်တဲ့အနေနဲ့သင်တာကိုပဏ္ဏဂါရိကပရိယတ္တိလို့ခေါ်တယ်ကျန်တဲ့ပုဂ္ဂိုလ်တွေကအဲ့လိုရည်ရွယ်ချက်ရှိသည်ဖြစ်စေမရှိသည်ဖြစ်စေဗဏ္ဍဂရိကလို့မခေါ်နိုင်ဘူးဗဏ္ဍဂရိကလို့မခေါ်နိုင်ဘူး အဲ့တော့စာပေသင်ယူမှုနဲ့ပတ်သက်ပြီးတော့ထေရဆရာကရှင်းပြီးတော့ခွဲပြထားတာပုရုဇဉ်ပုဂ္ဂိုလ်ရဲ့စာပေသင်ယူမှုဟာတဲ့အလက္ခတဖြစ်ခြင်းဖြစ်မဖြစ်ရင်နေထရဏပဲဖြစ်ရမယ်ရှိရွယ်ချက်မှားရင်အလက္ခတမွေဖန်းသင်ယူတဲ့နီးမွေဖန်းတဲ့နီးနဲ့တည်အဖမ်းမတတ်ပဲမွေဖန်းလို့မွေကြိုက်ခံရတဲ့သင်ယူနီးကိုအလက္ခတပရိယတ်တိလို့ခေါ်တယ် အဲ့တော့ပုထုဇဉ်သင်တဲ့ဟာကဒီနှစ်ခုထဲမှာတစ်ခုဖြစ်သွားတာအလကတရင်လည်းဖြစ်ခြင်းဖြစ်မယ်နေထရဏရင်လည်းဖြစ်ခြင်းရှိဝဲချက်မှားရင် အလကတပရိယတ္တိရှိဝဲချက်မှန်လို့ရှိရင်နေထရဏပရိယတ္တိဘာလို့လို့ဆိုပုရုဇဉ်ဟာဒီသင်ကြားတဲ့အပေါ်မှာ ကိုယ့်ကိုဒီတရားကိုသိပြီးဒီတရားကိုကျင့်ပြီးကိုယ့်ကိုယ်ကိုတန်တရားကဲထောရမှာဖြစ်တယ် အဲ့တော့ကြွယ်ထောမဲ့အလုပ်ကို तू မလုပ်ရသေးသည့်အတွက်ကြောင့်သူ့ရဲ့တင်တင်ယူမှုတွေဟာအလုံးဟာနေထရဏပရိယတ္တိလို့ပဲခေါ်တယ်။နောက်သောတပန်ဖြစ်သွားပြီတဂရကံဖြစ်ပြီအနာကံဖြစ်ပြီဆိုပါစို့။အဲ့ဒီပုဂ္ဂိုလ်ကစပိတ်တင်တယ်ဆိုရင်တော့ဘာအတွက်တုံး။အဲ့ဒီပုဂ္ဂိုလ်ကြတော့အလက္ခဏာဆိုမရှိတော့ဘူးသူမှာ။သူဘာလို့လို့ဆိုတော့ ရည်ရွယ်ချက်ကသူကမှန်ကန်ပြီးသားလမ်းကြောင်းပေါ်ရောက်သွားပြီးသားဖြစ်တယ်။မှားရွေးတဲ့ရည်ရွယ်ချက်နဲ့သူမသိတော့တရားရဲ့တန်ဖိုးကိုသိသွားပြီသူ။တစိတ်တစ်ပိုင်းအားလည်းဖြင့်သူကကျင့်ကြံကြုတ်ကိုအထုတ်ပြီးသားဖြစ်တယ်။ရှေ့ကိုအတိတိုးဖို့ပဲသူသင်တာဖြစ်တော့သူကြတော့နေထရဏတမျိုးပဲရတယ်။နော်တောတပံစာသင်မဲ့ဆိုရင် နေထရဏပရိယတ္တိ။တဂရကံစာသင်မဲ့ဆိုရင် နေထရဏပရိယတ္တိ အနာဂံကစတင်နေဆိုရင်နိဋ္ဌရဏပရိယတ္တိသူတို့ရဲ့သင်ယူမှုကသူတို့ကိုသူတို့ဆက်လက်ပြီးတော့တန်တရားတွေကကဲထုတ်ဖို့အတွက်ဒီတရားတွေသိအောင်ကြိုးစားတယ်လို့ဒီလိုပဲပြောအောင်နောက်ဗဏ္ဍဂရိကပရိယတ္တိဆိုတော့ယဟန္တာမှာပဲကျန်တဲ့ပုဂ္ဂိုလ်တွေဗဏ္ဍဂရိကပရိယတ္တိလို့မခေါ်လို့မရဘူးလို့သူတို့ဆိုလို့တယ်ပေါ့နော်အဲ့တော့ဒီသုတ်တံမှာမြတ်စွာဘုရားက ပါဠိတော်မှာတော့အလကတ္တတစ်ခုပဲမြတ်စွာဘုရားရှင်းပြတာအလကတ္တဖြစ်တာနဲ့မဖြစ်တာနှစ်ခုပဲရှင်းပြတယ်အဲ့ဒါကိုအလကတ္တမဖြစ်ရင်နေထရဏနဲ့ဘာနာဂရိကဖြစ်မယ်နော်တိလို့ဆိုလိုတာပေါ့အလကရဖြစ်ရင်အညံ့ဆုံးစာသိမှုပဲအလကရမွေးကိုမဖမ်းတဲ့ဘက်နဲ့အမိကနေဖမ်းမယ်ခါကနေကိုင်းပြီးတော့ဖမ်းမယ်ဆိုရင်မွေးကိုက်တာနဲ့တခါရောက် တော့မွေကိုခေါင်းကိုနှိပ်ပြီးတော့ဆက်ကိုကင်ထားပြီးတော့ဖမ်းတာဆိုလို့ရှိရင်တော့ဒါမွေရကိုဒုက္ခမပေးနိုင်ဘူးအဲ့ဒီလိုစာသင်တဲ့အခါမှာလည်းပဲသီလအကြောင်းလိုက်ရင်သီလကိုဖြစ်ခြင်းပဲတမာရီအကြောင်းလိုက်ရင်တမာရီကိုဖြစ်ခြင်းပဲသိအောင်လုပ်ပဲဝိပဿနာတရားဘယ်လိုအားထုတ်ရတယ်စာပေထဲမှာသိအောင်လုပ်မယ်သမထဘယ်လိုအားထုတ်ရတယ်သိအောင်လုပ်မယ် သိပြီးရင်စ조사အထုတ်မယ်ဆိုတဲ့သိပြီးတော့လုပ်မယ်ဆိုရည်ရွယ်ချက်နဲ့သင်တာဟာနေထရဏလို့သူဆိုလိုတာပေါ့နော်အဲ့ဒီဟာရသဗျာဟောတဲ့ဒီလက္ခတုပမတုတ်ကိုကြည့်ပြီးတော့စာသင်ဒီ၃မျိုးကိုအထက်ကရာကရှင်းပြတာပဲဖြစ်တယ်ပေါ့အလက္ခဏဒီနဲ့သိလို့ရှိရင်သူဘာဖြစ်တော့ အဲ့တော့သင်တော့သင်တယ်မြတ်စွာဘုရားဟောတာတဲ့တရားကိုသင်တယ်ရှားအောင်လည်းကြက်တယ်သင်နဲ့သင်တယ်သို့တော့အနက်ဒိဗ္ဗေကို အလေးနဲ့မစင်စားဘူးအနက်ဒိဗ္ဗေတွေကိုလေးနဲ့မစင်စားဘူးမစင်စားတဲ့ခါကျတော့ဘာဆိုလိုတာတုံးဆိုတာမသိဘူးနော်ဘာဆိုလိုမှမသိဘူးမသိနိုင်ဘူးမသိတော့ သူ့ရဲ့သင်ယူမှုတွေကဘာအတွက်တုံးဆိုရင်သူများအပေါ်မှာဒီသူသိတာနဲ့သူများအပေါ်မှာဆရာလှုပ်ဖို့အတွက်ပဲအကျိုးရှိမယ်။နောက်သူတစ်ပါးကကိုယ့်ကိုဆွဆွဲပြစ်တင်လာတဲ့ဟာဆိုလို့ရှိရင်ဖြေရှင်းနိုင်ဖို့အကျိုးပဲဖြစ်တယ်။အဲ့ဒီအကျိုးနှမျိုးပဲရပြီးတော့စာပေကဆိုတဲ့အကျိုးကိုသူဘာမှခံစားရမှာမဟုတ်ဘူးလို့ဆို ဥပမာစာပေရဆိုထားတယ်နော်စာပေရဆိုထားတယ်တပိဓမ္မနာလံပိနိဝေဒယစာပိုက်ကလေးဆိုတော့တပိဓမ္မနာလံပိနိဝေဒယသင်္ခါရတရားတွေရုပ်တွေနာမ်တွေအကြောင်းတရားတွေကပေါင်းစပ်ဖန်တီးထားတဲ့သင်္ခါရတရားတွေဟာတဲ့နာလံအပိနိဝေဒယ ငါငါဟာလို့တွေးဖို့မသိတဲ့တရားတွေဖြစ်တယ်ဒီစာပိုက်လေးကအဲ့ဒီတိပဲကိုရတယ်သင်္ခါရတရားမှန်သမျှငါငါဟာလို့တွေးတော့သိမ့်ပိုက်ထားလို့မသိတဲ့အရာဖြစ်တယ်ဘာကြောင့်လို့ဆိုရင်ငါလို့ထင်လဲငါမဟုတ်ဘူးငါဟာလို့ထင်လဲငါဟာမဖြစ်ဘူးပေါ့သူ့သဘာဝအတိုင်းဖြစ်တာကိုထင်တဲ့အရာတခုမှမရှိလို့ဒါကြောင့်မို့ထီတရားတွေကိုအဲ့ဒီလိုမစင်စားတိုက်ဘူးလို့ ဝိပဿနာဉာဏ်နဲ့ရှုမြင်သုံးသပ်မှုတွေကိုပြောတဲ့စကားပဲဒီစကားလေးသဗ္ဗေဓမ္မနာလံပိနိဝေဒာယငါငါဟာလို့မရှုသင့်ဘူးလို့ဆိုရပေါ့အဲ့တော့အဲ့ဒီစကားလေးကိုကြည့်ပြီးတော့ကိုကလိုက်နာဖို့ကြိုးစားအထောက်အမှာဖြစ်တယ်အဲ့တိုင်ဖြစ်အောင်ကျင့်ကြကြကိုအထောက်မယ်အဲ့ဒီလိုကြမှာကို့အတွက်ဒီတရားကကဲထုတ်တာဆိုတာဖြစ်နိုင်တယ် တော်ပြဆော့ပြသင်တဲ့ထဲမှာကြည့်လေဝေလာမသုဒ္ဓံကိုကြည့်ပဲဆိုရင်ဘာဟောတော့ဆိုပစ္စည်းလှူတဲ့ထဲမှာအကြောင်းဆော့လှူတာကအကောင်းဆုံးပဲအချီအချီမဆုံးပဲကုသိုလ်တွေပါအကြောင်းဆော့လှူတဲ့ကုသိုလ်ကအာမိတတနာထဲမှာအကောင်းဆုံးလို့ဒီလိုဟောတယ်ဒါဖြင့်သူတဲ့ကောင်းတာရှိသေးလားရှိတယ်တရဏဂုံဆောက်တည်တာကအဲ့ဒီကြောင်းဆောက်လှူတဲ့ကုသိုလ်တွေတောင်ပိုကောင်းတယ်အဲ့တော့ အဲ့ဒီကောင်းတာရှိသေးလားရှိတယ်တရဏဂုံဆောက်တည်ပြီးတော့ငါးပါးသီလလုံရင်အဲ့ဒီပိုကောင်းတယ်ဒါပြင်တရဏဂုံသီလရှိပြီးတဲ့နောက်မှာထီးတဲ့ပိုကောင်းတဲ့ကုသိုလ်ရှိသေးလားရှိတယ်နန္တာတရှူလောက်ပဲဖြစ်စီမေတ္တာဘာဝနာပွားတာအဲ့ဒီပိုကောင်းတယ်တော့မေတ္တာဘာဝနာပွားတဲ့ကုသိုလ်တဲ့ကောင်းတဲ့ကုသိုလ်ရှိသေးလားရှိတယ်အနိစ္စတင်ညာဆိုတဲ့ဝိပဿနာတရားအထုတ်တာပိုကောင်းတယ် ဟောရသော်ဗျာလာညွှန်ထားတာအဲ့ဒါတွေကိုစာပေအနေနဲ့သင်ယူလိုက်တယ်သင်ယူပြီးတော့စဉ်းစားရတယ်ဆင်ញင်တယ်မစဉ်းစားဘူးမစဉ်းញင်ဘူးဆိုရင်ဖះဘာပြောမှမသိဘူးစာရိတော့ရနေတယ်ရွတ်တယ်ရှားရွတ်လည်းဖြစ်နိုင်တယ်ပေါ့နော်ဆိုတော့များသောအားဖြင့်အဲဗမာပြည်မှာဟိုရတာကိုရွတ်နေကြတဲ့ပုံကိုယ်တွေတော်တော်များတယ်ပေါ့ဒါဟိုအပြစ်ပြစ်မဟုတ်ပါဘူးကုသိုလ်စိတ်နဲ့ရွတ်ရင်တော့ကုသိုလ်ဖြစ်ပါတယ် ဆိုအပ်စို့ပဋ္ဌာန်းတရားတော်တွေဖတ်ကြတယ်စာအုပ်တွေနဲ့ဖတ်တယ်အတိပ္ပယ်သိလားလို့ဆိုမသိဘူးအဲ့တော့ဟိုစာရီချက်ထားတဲ့အလွတ်ကိုရွတ်တယ်ဥမာဣတိပိသောဆိုခြေနေအောင်ရတယ်ဆိုအပ်စို့ဒါဖြင့်အရဟံဆိုဘာဆိုလိုတာတော့သမသမုဒ္ဒောဆိုဘာဆိုလိုတာတော့ဆိုအရဟံဆိုတဲ့ဂုဏ်တော့ရအောင်ဘယ်လိုကျင့်တာတော့သမသမုဒ္ဒောဘယ်လိုကျင့်တာတော့ဆို အဲ့ဒီတကယ်အကျင့်ထီအောင်မရောက်ဖဲနဲ့ပရိစိတ်ဖို့လောက်ဖြစ်သွားတာတွေလည်းရှိတယ်ပေါ့နော်ပရိစိတ်ပြီးတော့ဘာတော့ပฏิပတ်တိပြည့်လို့ရှိရင်စီပွားရေးတက်တယ်တို့ဘာတို့အဲ့ဒီလိုဟာတွေနဲ့ယုံကြည်ပြီးတော့လှုပ်ကြတာဆိုလို့ရှိရင်တော့ကုသိုလ်တော့ရရင်ရမယ်အရာနဲတယ်ပေါ့နော်ဆိုလိုတဲ့အတိတ်ဘယ်ကိုနားလည်အောင်လုပ်ပြီးဒီ မြတ်စွာဘုရားဘာဆိုရလဲဆိုတာကိုလိုက်နာကြည့်ဖို့လိုတယ်ဥပမာခုနပြောရတဲ့ပဲမေတ္တာဘာဝနာပွားတာပိုကောင်းတယ်ဆိုဟာဟုတ်ပြီမေတ္တာဘာဝနာကွာတာပတ်စံလည်းမကုန်ဘူးနော်မေတ္တာပွားမယ်ဆိုပြီးတော့သူကြိုးစားလုပ်ရမှာလေအမေတ္တာရဲ့ကောင်းတာဆိုရင်အနိစ္စတင်ညာဘေးရမှာမမြဲဘူးဆိုဝိပဿနာတရားထုတ်တာပိုကောင်းတယ်ဆိုရင်ပိုကောင်းတယ်ဆိုတဲ့အသည့်နဲ့လုပ်ရမှာ သဘောလဲပေါက်ရမယ်သိရှိနားလဲရမယ်အဲ့ဒါမှနေထရဏထာကိုကိုကဲထုံးနိုင်တဲ့အဆင့်ကိုရမှာပဲအဲ့လိုမဟုတ်ဘဲနဲ့ရှားယုံသိယုံပဲငါသိတယ်ငါတတ်တယ်ဆိုတဲ့သဘောတော့ပဲဆိုရင်ဒီစာပေရဲ့အတိတ်ပဲကိုလည်းသူသိမှာမဟုတ်ဘူးစာပေရလာတဲ့ရှင်ညွှန်းထားတဲ့အကျိုးတွေကိုလည်းတခုမှရမှာမဟုတ်ဘူးတခုမှမရတဲ့အခါကျအကျိုးကျေးဇူးသိပြီးတော့မရှိနိုင်ဘူးပေါ့ အဲ့ဒီမှာအထံနဥပပရိခန္တိကိုတင်ထားတဲ့စာရဲ့အထိပ္ပယ်ကိုမစင်စားဘူးမစင်စားသည့်အတွက်ကြောင့်မှန်ကန်တဲ့အထိပ္ပယ်ကိုခေါင်းနဲ့မရောက်ဘူးပေါ်မလာတော့ဘူးအဲ့ဒါကိုနနေဆန္နခမန္တိအသိဉာဏ်နဲ့ရှုရှုစင်ရင်သုံးသက်လို့မဝင်လာတော့ဘူးပေါ့နော်ဘာပြောတာမှမသိတော့အဲ့တော့မန္တရွတ်တယ်လို့ဖြစ်ကုန်တာပေါ့နောက်ပိုင်းကြတော့ဘာမှမသိပဲနဲ့ရွတ်တယ် အဲ့ဒီလိုတဘာဝတရားတွေဟာဟိုဘာဆိုလိုတာလဲဘာလောက်အောင်မှလဲဆိုတာအလုံးဟာအလုံးသဘောကိုညွှန်တာတွေကြီးပဲအဲ့တော့သူ့ရဲ့သင်ကြားမှုသင်ယူမှုလေးတွေကဘာအတွက်တုံးဆိုရင်သူတော်ဘာဟိုသူတော်ဘာပေါ်မှာငါသိတယ်သူတော်ဘာပေါ်မှာဟိုလူတက်လှုပ်ဖို့လောက်ပဲအကျိုးရှိမှာပေါ့သူတော်ဘာပေါ်မှာလူ ငါတတ်တယ်ငါသိတယ်ဆိုတာဆရာလုပ်ဖို့လောက်ပဲအကျိုးရှိတယ်သူတစ်ပါးရဲ့အမှားကိုထောက်ပြနိုင်အောင်တော့ပဲအကျိုးရှိမယ်ဒါလွဲနေတယ်ဒီလိုဆိုလိုတာမဟုတ်ဘူးတဲ့ထောက်ဒီစာကိုထောက်ပြရုံနဲ့အကျိုးရှိတယ်အဲ့ဒါကိုဥပရမ္ပါနိတန္တာလို့ခေါ်တယ်နောက်တစ်ခါဣတိဝါဒပမောက္ခနိတန္တာစာသူများကကိုယ့်ပေါ်မှာဆွဲချက်တင်လာလို့ရှင်ဟောဒီမှာစာရှိတယ်ဆိုပြီးတော့ စာနဲ့ပြန်ပြီးတော့ပြန်ဖြည့်ဖို့ဆွဲချက်ကနေလွတ်အောင်ယုံထွက်ဖို့ဒီအကျိုးလောက်ပဲရှိမယ်တဲ့စာပေကျမ်းကပြောထားတဲ့ခေါဏမေတ္တာဘာဝနာတဲ့ကိုကကောင်းတာဝိပဿနာရှိတယ်ဆိုအဲ့ဒီဝိပဿနာကိုကိုကအာမထုတ်ဘူးဆိုလို့ရှိရင်ဒီစာပြောတဲ့အတိုင်းအကျိုးကျေးဇူးကသူမခံစားရဘူးလို့ဆိုလို့တယ်နော်အကျိုးကျေးဇူးကိုခံစားရဘူးအဲ့ဒါပြောတာအဲ့တော့မြတ်စွာဘုရားက ဟုတ်သင်မယ်ဆိုလို့ရှိရင်ကိုယ်တန်တရားကနေကဲထုတ်နိုင်တဲ့အတိမျိုးရအောင်ဘုရားဟောတဲ့တရားတွေကတလုံးသည့်တလုံးကနေပြီးတော့လက်တွေ့ကျင့်သုံးနိုင်ဖို့ဆိုတဲ့သင်ယူခြင်းဟာသာမှန်ကန်တဲ့သင်ယူခြင်းလို့ဒါပုထုဇဉ်တွေကဒီဟာပဲသင်ရမှာဖြစ်တယ်ပေါ့ ရဟနာဖြစ်သွားရင်တော့ဗဏ္ဍဂရိကပရိယတ္တိဒီလိုပဲတစ်ခုပဲရှိမှာပေါ့အဲ့တော့စာသင်တဲ့အခါမှာမမှန်မကန်သင်ပြီဆိုလို့ရှိရင်မမှန်မကန်သင်တဲ့ဆိုတာဟိုချွေကျဲမမှန်တာကိုပြောတာဖရတဲ့တော့သင်တဲ့မှန်ကန်တဲ့ရွေကျဲနဲ့မသင်ဘူးဆိုလို့ရှိရင်သို့မဟုတ်မမှန်ကန်ကမသင်ဘူးဆိုတာအမှားတွေသင်တာလည်းပါတယ်ပေါ့နော် အဲမင်္ဂနဲ့ရွေးချက်နဲ့လည်းမတင်ဘူးမင်္ဂနဲ့အတိတ်ပဲနဲ့လည်းပဲမတင်ဘူးဆိုတဲ့ပုဂ္ဂိုလ်တယောက်ဟာအဲ့ဒီမှားယွင်းမှုသည်သူ့အတွက်ရှင်းရှင်းဆိုးကျိုးပေးဖို့ဒုက္ခရောက်ဖို့အတွက်ဖြစ်တယ်မမင်္ဂင်္ဂမင်္ဂနဲ့ရွေးချက်နဲ့တင်းတယ်အတိတ်ပဲ အတိပဲနားလဲအောင်သင်တယ်ဆိုလို့ရှိရင်အဲ့ဒီအဲ့ဒီသင်ယူမှုကသူ့အတွက် ကောင်းကျိုးချမ်းသာရဖို့သင်ယူမှုပဲဖြစ်တယ်ဒါကြောင့်မို့ဘာပဲသင်သင်ကိုယ့်အတွက်ကောင်းကျိုးချမ်းသာရဖို့သင်ဖို့လိုတယ်အဲ့တော့ဒီသင်ယူမှုနဲ့ပတ်သက်ပြီးတော့တချို့သင်ယူမှုတွေက လူကအသုံးမကျလို့ရှိရင်လည်းပဲဒုက္ခရောက်စေတတ်တယ်တခြားပညာတွေလည်းပဲထို့တူပဲအတ္တပညာဟာအသုံးချတဲ့ပုံမှာမူတည်ပြီးတော့ကောင်းကျိုးဆိုးကျိုးဖြစ်တတ်တယ်ဓမ္မပဒမှာဟောတာလေးတစ်ခုရှိတယ်ဓမ္မပဒမှာဟောတာတော့ဘာလို့ဆိုရင်အနတ်ကောင်းတဲ့ ဒီပန်းကိုပန်ရတယ်လို့မြတ်စွာဘုရား ဟောတဲ့တရားကို လိုက်နာကျင့်သုံးလို့ရှိရင် အနတ်ရှိတဲ့ပန်းကိုပန်းဆင်ရတယ်လို့ဖြစ်တယ်မြတ်စွာဘုရားရဲ့တရားတော်ကိုသိတော့သိတယ်ဟောလိုက်နာကျင့်သုံးမှုမပြုဘူးဆိုတော့အနတ်မရှိတဲ့ပန်းဖန်ရတယ်လို့ပဲလို့သူတို့ဟောတာလည်းရှိတယ်နောက်တစ်ခုကရှာဝတိဝအနတ္ထယညတ္တံဘာလတ္တဆာယတိတ စိတ်ကောင်းမရှိတဲ့ပုဂ္ဂိုလ်ဟာသူ့ရဲ့တတိလိမ္မာမှုသည်သူ့ကိုဒုက္ခရောက်စေတယ်တက်လို့ဒုက္ခရောက်တာအဲ့လိုခေါ်တာလည်းရှိတယ်ယာဝတိဝအနတ္ထာယအကျိုးမဲ့ဖြစ်ဖို့အဲ့ဒီမှာဇလန်ကတော့အတုချုပ်ပြောမှဆိုရင်ကြောက်စိတ်ခဲပြစ်တဲ့တက်သူလက်ထဲမှာကြောက်စိတ်ခဲလေးတွေကင်ပြီးတော့ မှန်အောင်ပြစ်နိုင်တယ်ပေါ့လက်တဲ့တယ်လို့ခေါ်မှာပေါ့အဲ့လိုမှန်အောင်ပြစ်နိုင်တဲ့လူတယောက်သူကဟိုနေရာဒီနေရာမရွှေ့နိုင်တဲ့တပိုင်းသိနေတဲ့ပုဂ္ဂိုလ်ပေါ့ငါငါဆက်ဆက်မှရှိတယ်သူကအဲ့ဒီတက်ပညာသူတက်တယ်တက်သည့်အတွက်ကြောင့်သူပါလောက်တုံးဆိုတာ ဘုရင်ကြီးမှာစကားလွန်များတဲ့ပရောဟိတ်ကြီးရှိတယ်သူ့ဆွေးနွေးလိုက်လို့သူပါဇာဟရင်ဂျန်တဲ့လူတွေပြောဖို့ကိုမရှိဘူး။ဘုရင်ကြီးလည်းပြောဖို့ကိုသူကအလွတ်မပေးဘူး။သူပဲတစ်လျှောက်လုံးပြောသွားတယ်။ကြာတော့ဘုရင်ကြီးကနာကြီးတယ်။နာကြီးတော့ဒီလူကိုပါဇာပိတ်အောင်ဘယ်လိုလုပ်အောင်လဲ။တနေ့ကျတော့အဲ့ဒီ60ဖြစ်တတ်တဲ့ကောင်းတယ်။သွားတွေ့တော့ဘုရင်ကြီးကအကြံရတာ အဲ့ဒီပုံနာရေးလည်းခေါ်ဒီကောင်ကိုလည်းနန်းတော်ကိုခေါ်ခေါ်ပြီးတော့သူ့အကျိုးကြောင့်ပြောတော့သူကစိတ်သားစိတ်ရဲ့စိတ်ချီတုံးလေးတွေကအသေးလေးတွေပဲလော်လောက်ပဲရှိတယ်နော်မြေပဲမြေပဲလော်လေးလောက်ပဲအဲ့ဒီစိတ်ချီတုံးလေးတွေတပြည်သားလောက်ရရင်သူလုံးနိုင်ပါတယ်လို့ပြောအဘိရင်ကြီးကအဲ့ဒါစိတ်ချီတုံးတွေလိုက်စုပြီးတပြည်လောက်တပြည်သားလောက်ရပြီဆိုတဲ့အခါမှာအဲ့ပုံနာကြီးနဲ့စကားပြောကလကလေးကပေးထားတယ် အဲ့ဒီကလကလေးမှာအပေါက်ကလေးတစ်ပေါက်ဖောက်ပေးထားတယ်အဲ့ပုံနာကြီးရဲ့ပါဇက်တဲ့တဲ့မှာသူအဲ့ဒီအပေါက်တဲ့တဲ့ကိုထိုင်ခိုင်းပြီးတော့ကဲပြောစမ်းဆိုပြီးတော့ပြောတယ်ပုံနာကြီးခါတိုင်းလိုပဲပြောတာပါဇာဟာလိုက်စိတ်ချီတုံးတစ်လုံးပြစ်ထဲလိုက်တစားဟာလိုက်သူကလည်းလက်ကတဲ့တဲ့လူဆိုသူပြစ်တဲ့တဲ့တိုင်းပါဇာထဲရောက်တာပါဇာထဲရောက်တော့စကားပြောပြက်မှာဆိုလို့မြူချပြီးဆက်ပြောတာပဲသူပြောချင်တာဟုတ်တာ အဲ့တော့စိတ်ချီးတုံးတွေတပြည်သားသာ ကုံသွားတယ်စကားပြောမရဘူးတယ်အဲ့ကြတော့မှဘီရင်ကြီးကဆရာဘိုက်ထဲလဲပြေကုန်ပြီအိမ်ပြန်ပြီးတော့ဝန်းလေးပါလေးနှုတ်လိုက်အောင်လို့ပြောရတယ်အဲ့နောက်တော့သူစကားမပြောတော့နားချမ်းသာသွားတယ်အဲ့ဒီလူဟာစိတ်ချီးတုံးကိုပုံနာရဲ့ပါဇက်ထဲမှာ ပြည့်အောင်ပြည့်နိုင်လို့သူကြတော့ဆုရလက်တော်တွေပေးတယ်ဗျာရွာသားဖြစ်ခံနောက်လူတယောက်က သူ့ဆရာအတတ်ပညာလာသင်သင်တော့သူ့သင်ပေးလိုက်တယ်အဲ့ဒီလူကဘာလုပ်တုံဆိုသူလိုပဲတတ်တာသူကဒီကြောက်စိအဖြစ်တတ်လို့သူကရွာစားအဖြစ်ဆူရအဲ့ဒီလူကဘာလုပ်တုံဆိုရင် သူပညာသင်ပြီးသူစမ်းမယ်ဆိုရင်ဘယ်သွားစမ်းတုံဆိုသူကစဉ်းစားတာပေါ့ပစ္စေကဗုဒ္ဓဆိုတာရှင်တော့ကလူတွေလို့ပြောမယ်ဆိုရင်အမေမရှိအဖေမရှိတောထဲမှာဒီလိုတယောက်တည်းနေတဲ့ပုဂ္ဂိုလ်ပေါ့ ဘယ်သူမှသူတတ်လို့တရားဆွဲမှာမဟုတ်ဘူးဆိုရအယူဆပေါ့နော်နော်ပိစိကဘုရားကိုသူကသွားဆန်းတယ်ဒီနားပေါက်တစ်ဖက်ကနေပြစ်ထည့်လိုက်တာဟိုးနားဘက်တစ်ဖက်ကြောက်သွားအောင်ပေါက်ပြီးတော့နားတစ်ဖက်ပေါက်သွားအောင်သူပြစ်တာတယ်အဲ့လိုပိစိကဘုရားကိုသွားဆန်းလိုက်တဲ့အခါကျပိစိကဘုရားအဲ့ဒီတိုင်ကနဲ့ပြိနိဗ္ဗာန်ဆန်သွားတာ ဘသူလှုပ်ထားတော့လို့ဆိုပစ္စေကဘုရားကိုချီညိုကိုးကွယ်တဲ့လူတွေကသူလှုပ်ထားလဲသိရောအဲ့လူကိုဝိုင်းပြီးတော့တပ်ပြကြတာပေါ့သူကသေတော့ငရဲကြသွားချာအဲ့တော့ကဲကြည့်လေ तू တက်လို့ဒုက္ခရောက်သွားတာလေ तू တက်ပြီးတော့မဟုတ်တဲ့လှုပ်လို့လို့ဒုက္ခရတာဟိုတယောက်ကတော့တက်လို့ကောင်းကျိုးချမ်းသာရသွားတယ်အဲ့တော့အတတ်ပညာဆိုတာလေ စနစ်တကျအသုံးချနိုင်လို့ရှိရင်ကောင်းကျိုးချမ်းသာရနိုင်တယ်မဟုတ်တဲ့နေရာသွားအသုံးချလို့ရှိရင်လည်းအပြစ်ဖြစ်တယ်ဆိုတော့ဒီမှာလည်းပဲပရိယတ်တိသင်ယူမှုနဲ့ပတ်သက်ပြီးပြဆိုဗျာဒီအဓိပ္ပာယ်ကိုဟောတာပဲဒီအဓိပ္ပာယ်ကိုဟောတာနော်ဒါကြောင့်မို့သင်တဲ့အခါမှာတေချာသင်ရမယ်သင်ပြီးရင်ဆိုတဲ့အတိုင်းလိုက်နာရမယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်အဲ့ဒီတော့ဒီမြတ်စွာဘုရားက ပရိယတိစပိသင်ရင်းနဲ့ပတ်သက်ပြီးတော့ဟောပြီးတဲ့အခါမှာထိတုတ်တံမှာသူဘာဟောတော့ဆိုဆက်ပြီးတော့ဘာဟောတော့ဆိုတော့တရားဓမ္မကိုမြတ်စွာဘုရားဟောတာကုံလူပမံဝောဘိခွေဓမ္မဒေသတာမိနေထရဏထာယနောကေနထာယမြတ်စွာဘုရားဟောတဲ့တရားတော့ဟာတဲ့ ဖောင်တဲ့ဥပမာတူတယ်ဖောင်ဆိုတာဟိုဘက်ကမ်းရောက်ဖို့အတွက်စီးစရာတစ်ခုပေါ့နော်ရေကြီးရေပေါ်မှာဖြတ်ကူးဖို့ဟိုဘက်ကမ်းရောက်ဖို့ရအတွက်ဖွဲ့ထားတဲ့ဖောင်တစ်ခုရေကြီးကဒီတိုင်းရေပေါ်မှာဒီတိုင်းဖြတ်သွားလို့မရဘူးမရတော့ဖောင်ဖွဲ့ပြီးတဲ့အခါဟိုဘက်ကမ်းကိုရောက်တော့ကူးကြတယ်တော့မြတ်စွာဘုရားဟောတဲ့တရားတွေဟာအဲ့ဒီဖောင်နဲ့လာသရံတူတယ်လို့မြတ်စွာဘုရားဟောတယ် ဒါလဲဘယ်လိုဆက်ဆက်ပြီးဟောတာတော့လို့ဆိုဒီတရားတော်မှ ဖောင်လို့သဘောထားရမယ်ဆိုခုနလိုအကုသိုလ်လုပ်တွေကြတော့ဘယ်လိုလုပ်ပြီးတော့ဒီကောင်းကျိုးချမ်းသာကိုပေးနိုင်မှာတော့အရိဋ္ဌယဟန်ကခုနကာမဂုဏ်အာယုံခံစားတာဘာမှမဖြစ်ဘူးဆိုတဲ့ပုဂ္ဂိုလ်ကာမဂုဏ်အာယုံကာမဂုဏ်တရားကာမဂုဏ်တွေကာမကိစ္စခံစားတဲ့ပုဂ္ဂိုလ်တယောက်ဟာ ဆံမဲ့ဖို့ရဲ့အန္တရာယ်မဖြစ်ဘူးလို့သူကပြောချင်တာအဲ့ဒါစရတဲ့အကုသိုလ်ပဲလေကာမကိစ္စဆိုတာအကုသိုလ်ပဲအဲ့ဒီအကုသိုလ်ကိုပယ်ဖို့မပြောနဲ့ရသော်ဘုရားကဒီကုသိုလ်ဘောတောင်မှမတွေ့တရဘူးဆိုတာကိုပြောချင်လို့ကုံလူပမန်ဆိုတဲ့ဒီသေနာဟောတာကုံလူပမာဆိုတာကုံလားဆိုတာဖောင်းဖောင်းနဲ့ဥပမာတူတယ် မြတ်စွာဘုရားဟောတဲ့တရားဖောင်းတဲ့ဥပမာတူတယ်ဆိုပြီးဒီတရားဟောတာယန္တုဖောင်းကိုဥပမာပြုပြီးငါတရားဟောမယ်ဖောင်းဆိုတာဟိုဘက်ကူးဖို့အတွက်ဖောင်းဆိုတာပခုံးနဲ့ထမ်းပြီးသွားလျက်တဲ့သွားရမယ်အရာမဟုတ်ဘူးဟိုဘက်ကန်းရောက်လို့ရှိရင်ဖောင်းရဲ့ကိစ္စပြီးသွားပြီကုန်းမော်ကိုရောက်သွားပြီကုန်းမော်ရောက်ဖို့ယုံတော့ပဲသူ့ကိုတုံးချတယ်ဒီ ဖောင်တဲ့ဥပမာ တူတယ်လို့ဆိုတဲ့အဓိပ္ပာယ်ကိုမြတ်စွာဘုရားရှင်းပြတယ်လူတယောက်ဟာတဲ့ဟိုဘက်ကန်းကိုသွားကြတယ်မြစ်ပင်ကြီးကလည်းကျဲတယ်မြစ်ပင်ကြီးကလည်းကျဲတယ်အဲ့တော့ဒီနားမှာတရားထိုးထားတာလည်းမရှိဘူးတခြားလှေတွေသင်္ဘောတွေလည်းမရှိဘူးအဲ့တော့ဘာလို့ရတော့ဆိုကန်းစက်မှတွေ့တယ် တစ်တုံးနေပါတယ်အကုန်လုံးစုပြီးတော့ဖောင်းဖွဲ့လိုက်တယ်အလုံးတစ်ခုနဲ့တစ်ခုစုချီပြီးတော့ဖောင်းဖွဲ့ပြီးအဲ့ဒီပေါ်မှာတက်ပြီးလော်တနဲ့ရက်ပြီးတော့ဟိုဘက်ကန်းကိုရောက်သွားတယ်ဟိုဘက်ကန်းရောက်သွားတဲ့အခါမှာတဲ့ဒီလူကစဉ်းစားတယ်ဒီဖောင်းဟာငါ့အတွက်တော့သုံးဝင်တာပဲ ငါဟိုဘက်ကမ်းရောက်အောင်သူကပို့ပေးတာဗဓမ္မကျေစုရှိတယ်ပေါ့အဲ့တော့ဒီဖောင်ကြီးကိုငါဘာလုပ်အောင်ငါသွားလျာယူသွားမှဖြစ်မှာငါပေါ်မှာကျေစုရှိတယ်ဆိုပြီးတော့အဲ့ဖောင်ကြီးကိုကုန်းပေါ်ဆွဲတင်ပြီးတော့သူကယူသွားမလားတဲ့အကယ်၍ယူသွားမယ်ဆိုလို့ရှိရင်ဒီလူဟာလှုပ်တင်တာတဲ့ပိုလှုပ်နေပြီမလှုပ်တင်တာလှုပ်တယ်လှုပ်တင်တာတဲ့ပိုလှုပ်နေတယ် ဖောင်းဆိုတာဟိုဘက်ကန်းရောက်ဖို့အတွက်တတ်တတ်ပဲတဲ့ဟိုဘက်ကန်းရောက်ပြီလို့ရှိရင်ကဲဒီဖောင်းကြီးကတော့ငါ့ပေါ်မှာကျေစုရှိတယ်ကဲသူကသူမျောခြင်းလဲမျောမမျောခြင်းကုန်းမော့ဆွဲတင်ထားပြီးတော့ငါသွားเสียရှိတာသွားတော့မယ်ဆိုပြီးတိလို့ပဲသွားရမယ်တဲ့ဖောင်းကိုထမ်းသွားเสียမလိုဘူးလို့ဆိုတော့တယ်ပေါ့နော်အဲ့တော့မြတ်စွာဘုရားငါဟောတဲ့တရားတွေဟာလဲဖောင်းနဲ့တူတယ်နိဗ္ဗာန်ကိုကူးဖို့အတွက်သား မင်းတို့ဆွဲကင်ပြီးတော့ဆုပ်ကင်ထားဖို့မဟုတ်ဘူးတရားဆိုတာဆုပ်ကင်ထားမှာမဟုတ်ဘူးအလုံးကဖောင်းလို့ပဲလို့ဒီဒီသုတ်တံမှာဒါကိုဟောတာနော်နိဗ္ဗာန်ကူးဖို့ကူးစရာတစ်ခုအနေပဲသုံးချရမယ်ထိတဲ့ပိုးရဘူးလို့ဆိုလို့အဲ့ဒါဘာတွေကိုပြောတာတော့လို့ဆိုလို့ရှင် မြတ်စွာဘုရားပုံဝင်လင်းလင်းနောက်ခေါ်လိုက်တယ်ငါဟောတဲ့တရားဆိုတာတဲ့ဖောင်နဲ့တူတယ်ဖောင်ဆိုတာစီးလို့ဟိုဘက်ရောက်ရင်ပြီးပြီမင်းနောက်ထပ်ဆက်ပြီးတော့ဆုတ်ကင်မထားနဲ့တော့ဆုတ်ကင်ထားစရာမလိုဘူးအဲ့ဒါလိုပဲဓမ္မတောင်မှပဲစွန့်ကြရမယ်အာရမဆိုတာမပြောနဲ့တော့ဆိုလိုတာကဓမ္မအတိပင်နဲ့ဆုတ်ကင်ထားဖို့မလိုဘူးလို့ဆိုလိုတယ် အဲ့တော့ဓမ္မဆိုတာဘာလို့ဒီနေရာမှာသမထပဲဖြစ်ဖြစ်ဝိပဿနာပဲဖြစ်ဖြစ်အာဒီသမထကြောင့်ငါစိတ်လေးငြိမ်အေးတယ်ဒီတရားလေးကနှမျောပါတယ်ငါရင်ထဲမှာဖြစ်တာအပြည့်အံသိမ့်ထားမယ်ဒီလိုလုပ်လို့မရဘူးကိုသွားခြင်းနဲ့စခန်းကိုဒီဓမ္မကပို့ပေးပြီးရင်ဒါသူ့လုပ်ငန်းပြီးပြီပေါ့ဆိုလိုတာကသမထပေါ်မှာတွေ့တာတဲ့စိတ်နဲ့မထားနဲ့ရှစ်ဆက်เสียရှိဆက် ဒါလေးပေါ်မှာတွေ့တာပြီးတော့မနေနဲ့လို့ပြောတာနောက်တစ်ခါဝိပဿနာတရားဝိပဿနာတရားဟာလည်းပဲအထုတ်ပြီးလို့မဲ့ရသွားပြီဆိုရင်သူ့လုပ်ငန်းပြီးသွားပြီသူဟာဖောင်းမဲဝိပဿနာကဖောင်းမဲမဲ့မဲ့ဆိုတဲ့ကံမော်တက်ဖို့အတွက်သူကဖောင်းမဲပြီးရင်ငါဝိပဿနာလေးကောင်းလိုက်တာသိမ့်ထားအောင်မဲ့လို့သိမ့်เสียမလိုဘူးတဲ့အဲ့ဒီပေါ်မှာတွေ့တာတဲ့စိတ်နဲ့မထားနဲ့တဲ့ စံပေါ်ဆိုလိုတာကဓမ္မကိုပဲစွန့်ပြစ်ရမယ်ဆိုတာဒီတပ္ပထတရားကိုပေါ်မှာလည်းမတွေ့တာနဲ့ဝိပဿနာတရားပေါ်မှာလည်းမတွေ့တာနဲ့လို့ဟောချင်တာစွန့်ရမှာတော့တရားကိုစွန့်တယ်လို့ပြောပြီးမယ်တရားကိုစွန့်တာမဟုတ်ဘူးတရားပေါ်မှာတွေ့တာတဲ့တဏှာကိုစွန့်ခိုင်းတာပဲဟာနော်ဒါပေမဲ့စကလုံးသုံးတဲ့အခါကျတော့ဓမ္မာပိပဟတ္တပါ ဓမ္မာပိပဟတဗ္ဗပကေဝအထမဒီသဗ္ဗတဝိပဿနာတရားတောင်စွန့်ရမှာတဲ့မဖို့နေပါရသွားလို့ရှိရင်ဒီသဗ္ဗတဝိပဿနာတရားဆုပ်ကင်ထားဖို့မလိုတော့ဘူးတဲ့ဟောထက်တက်သွားဥပမာသောတာပန်ဖြစ်တဲ့သောတာပတိဖိုးလေးကိုနှမျောပြီးတက္ကရာကဖြစ်အောင်မလုပ်လို့မရဘူးလို့ပြောလို့မရဘူးနော်တက္ကရာကဖြစ်တဲ့ပုဂ္ဂိုလ်ကလည်းအနာဂါမိဖို့ တဂရဂမီဖို့လေးကိုနှမျောပြီးအနာဂံဖြစ်အောင်မလုပ်ဘူးဆိုရင်ဒါသူမလုပ်တဲ့နာလောက်တာပဲပေါ့တော့ကိုရထားပြီးသားဟာပို့ဆောင်ပြီးလို့ရှိရင်ဖောင်းလိုပဲသဘောထားရမယ်ဒီတရားတွေဟာဖောင်းလိုပဲသဘောထားရမယ်ဒီပေါ်မှာတွေ့တာမှုမလုပ်ရဘူးလို့ဆိုလိုတယ်တရားကိုစွန့်ဆိုတာတွေ့တာမှုမလုပ်အောင်တွေ့တာနေလို့ရှိရင် ရှစ်တိုးလို့မရဘူးလေဒါကြောင့် ဓမ္မတောင်မှမတွေ့တာရဘူးတဲ့အတ္တမဆိုရင်တော့မပြောနဲ့တော့ဒါလည်းပဲအရိဋ္ဌယံကိုဖိနှိပ်တာပဲအရိဋ္ဌယံကအတ္တမကိုတွေ့တာနေတဲ့သဘောပဲသူကကာမဂုဏ်ယူနေခံစားရင်လည်းပဲမဲ့ဖို့နိဗ္ဗာန်ရနိုင်ပါတယ်အန္တရာယ်မဖြစ်ပါဘူးလို့သူကပြောတာအဲ့တော့သူကကာမဂုဏ်ကိုမလွတ်နိုင်တဲ့သဘောဖြစ်နေတယ်အဲ့တော့မြတ်စွာဘုရားမဟုတ်တရားတောင်မှဆွန့်လွတ်ရတာ ဒီအာရမဖြစ်တဲ့ကာမဂုဏ်ဆိုတာတော့ဘယ်လိုလို့မစွန့်မနဲ့နေလို့မရဘူး။စွန့်ရမှာပဲလို့သူဆိုလိုတယ်နော်။စွန့်ရမယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာ။အဲ့တော့ဒီကုံလူပမာဆိုတဲ့တကားလေးဟာအမြဲတမ်းဟိုသဘာဝကြတဲ့ဟာပေါ့။ဘယ်ရပဲဖြစ်ဖြစ် အသုံးချပြီးလို့ရှိရင်တွေ့တာထားဖို့မဟုတ်ဘူး။အသုံးချပြီးလို့လိုရာစခန်းရောက်လို့ရှိရင် တွေ့တာနေရမယ့်အရာမဟုတ်ဘူးအလုံးဟာစွန့်ခွာရမယ်သူဆုတ်ကင်မထားရဘူးဆိုတဲ့အတိတ်ပဲကိုဖော်ပြတာဖြစ်တယ်အဲ့တော့ဒီသုတ်တံမှာဒီကုံလူပမာဆိုတဲ့စကားလုံးကိုမြတ်စွာဘုရားအသုံးချပြီးတော့ထပ်ပြီးဟောတာဖြစ်တယ်ဒီဟောခြင်းဟာလည်းပဲအာရမကိုဆုတ်ကင်ထားတဲ့အရိဋ္ဌယံကိုပဲနှိပ်ကွက်ခြင်းပဲဖြစ်တယ်ပေါ့သူဟာ ဓမ္မတောင်မှစွန့်ရသေးတယ်အဓမ္မကို तू ကဘာလို့ဆုပ်ကင်ထားခြင်းရတာတော့ဆိုအတိတ်ပဲပဲအဓမ္မဆိုလုံးဝဆုပ်ကင်ထားကြမလို့ဘူးအဲ့တော့ကိုယ့်ရဲ့တဏ္ဍမှာရှိတဲ့တရားတွေဟာလည်းအစင်းစင်းသွားတာဥပမာမဲ့ဆိုပါစို့ဝိပဿနာတရားအထုတ်တယ်ပထမနာမရူပပရိစ္ဆေရဉာဏ်ရတယ်အဲ့နာမရူပပရိစ္ဆေရဉာဏ်ရရင်ရှေ့တက်ဖို့ရအတွက်နာမရူပပရိစ္ဆေရကနေတဆင့်တက်လိုက်တဲ့အခါ ပစ္စယပရိက္ခဉာဏ်ရအဲ့တော့နဝရူပပရိစေတဉာဏ်လေးနှမျောပါတယ်ပစ္စယပရိက္ခမသွားသေးပါဘူးလို့လောက်လို့မရဘူးလေပစ္စယပရိက္ခဉာဏ်ရသွားလို့ရှိရင်နဝရူပပရိစေတဉာဏ်ကိုစွန့်ခဲ့တာပဲဝိတ္တုဒီခုနှစ်ပါးလဲထို့တူပဲသီလဝိတ္တုဒီကဘယ်ကိုပို့ပေးတာတော့ဒိဋ္ဌိစိတ်တဝိတ္တုဒီကို ပို့ပေးတယ်တော့သီလသည်တမာတိစခန်းကို ပို့ပေးတယ်စေတဝိတ္တုဒီဆိုတာတမာတိ တီလစင်ကြယ်လို့ရှင်စိတ်စင်ကြယ်သွားတယ်စိတ်စင်ကြယ်တယ်ဆိုတာတမာရီဖြစ်တာဩတီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကတမာရီအတွက်တကူနဲ့ပြည့်စုံသွားတယ်အဲ့တော့တီလကဘာအတွက်တုံးဆိုတော့စိတ်တဝိသုဒ္ဓိအတွက်ပဲစိတ်တဝိသုဒ္ဓိပြီးရင်သူ့ရဲ့လမ်းပြီးသွားပြီသူ့ရဲ့လမ်းပြီးသွားပြီဆိုတော့ဆက်မလုပ်ရဘူးလို့ပြောတာတော့မဟုတ်ဘူးเนาะစွန့်ပြစ်ရမယ်လို့ပြောတာမဟုတ်တွဲမနေနဲ့လို့ပြောတာခုက ဒီတွေ့တာမှုမထားဖို့ပြောတာသီလဝိသုဒ္ဓိလေးပေါ်မှာတွေ့တာမနေနဲ့သူဟာစိတ်တဝိသုဒ္ဓိကိုပို့ပေးသွားပြီပို့ပေးသွားလို့ရှိရင်ကိုယ်ကစိတ်တဝိသုဒ္ဓိကနေပြီးဒိဋ္ဌိဝိသုဒ္ဓိကိုစခန်းတော့တရားဒိဋ္ဌိဝိသုဒ္ဓိစခန်းရောက်ရင်လည်းပဲကင်္ခဝိတရဏဝိသုဒ္ဓိစခန်းကိုတရားမယ်စခန်းတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုစွန့်ပြီးတော့မြင့်တဲ့မြင့်တဲ့ဟာကိုရောက်သွားတယ်အဲ့လိုဆိုလိုတာပေါ့နော်အဲ့လိုဆိုလိုတာ အဲ့မောတွေ့တာပြီးတော့နှမျောပါတယ်ဆိုပြီးတော့ဒါလေးပဲတွေ့ကနေလို့ရှင်ရှစ်မရောက်နိုင်ဘူးတဲ့ရှစ်ရောက်အောင်အဲ့လိုပဲစူးစမ်းအထောက်အမယ်လို့ဒီလိုဆိုလိုတဲ့အတိတ်ပဲပေါ့နော်အဲ့တော့ကုံလူပမာမှာဓမ္မကိုဘာကိုပြောတာတုံးလို့ဆိုတော့သမထနဲ့ဝိပဿနာကိုပြောတာသမထနဲ့ဝိပဿနာကိုပြောတာသမထပုံမှာလဲတွဲမနေနဲ့ ဝိပဿနာပေါ်လည်းတွဲမနေနဲ့တရားကိုစွန့်ခိုင်းတာမဟုတ်ဘူးတရားပေါ်မှာ တွဲနေတဲ့တဏှာကိုစွန့်ခိုင်းတာနော်တခါတခါမြတ်စွာဘုရားဟောတဲ့တရားဒီလိုပဲရူပံဘိခွေပစေထတံဟောပိနံဟိတယဒုက္ခယဝိတတိရူပံဘိခွေနတုမကယဟန်တို့ရုပ်ဟာမင်းတို့ဟာမင်းတို့ပိုင်တဲ့ပစ္စည်းမဟုတ်ဘူးဒါကြောင့်မို့ပစေထစွန့်လိုက်ကြလို့ဆို အတိဘယ်အယူဆလွဲမှားနိုင်တယ်အဲ့ဒါမြတ်စွာဘုရားရုပ်ကိုစွန့်လိုက်လို့ဆိုတာကိုယ်ယုတ်ကြီးကိုလွန့်ပြရမှာဒီလိုဆိုလိုတာမဟုတ်ဘူးရုပ်ပေါ်မှာ တွေ့တာနေတဲ့တဏှာကိုစွန့်လိုက်ကြလို့ဆိုလိုတာဒီပဲဒီမှာလည်းပဲတရားကိုစွန့်ဆိုတာအဲ့ပေါ်မှာ တွေ့ကပ်မနေနဲ့လူဆိုတာရှေ့မတည့်အောင် နောက်ရှေ့ဟာကိုတွေ့ကပ်နေတတ်တယ်တွေ့ကပ်နေရင်နောက်မရောက်တော့ဘူးလေအဲကြောင့် တဏှာဥစွန်ခိုင်းတာစွန်ခိုင်းတာဟာတော့ရူပံဘိက္ခွေပဇေထရူပံဘိက္ခွေနတုမကံတံပဇေထရှုပ်တရားသည်မင်းတို့ဟာမဟုတ် မဟုတ်သည့်အတွက်ကြောင့်စွန်လွတ်လိုက်ကြအဲရုပ်ဆိုတာဘာလို့မျက်စိနာနာလျှာကာယဒါတွေရုပ်တွေပဲလေအဲ့ဒါတွေကိုစွန့်ဆိုတော့စွန့်ခိုင်းတာလားလို့အတိဘယ်တက်ရိုက်သွားယူလို့မရဘူးရှူရမှာက ရုပ်ပေါ်မှာတွေ့တာပြီးတော့မနေနဲ့ရုပ်ပေါ်မှာတွေ့တာတဲ့တဏှာရာဂကိုစွန့်လိုက်ကြသူတို့ဆိုလိုတယ်အခုဒီမှာလည်းပဲဓမ္မပိဝောပါတဗာတရားဟာဖောင်းတဲ့လာသရံတူလို့ကိုလုတ်ကိစ္စပြီးပြီဆိုလို့ရှိရင်ဆုတ်ကြိုင်မထားနဲ့ဆိုဘယ်တရားတွေတော့ဆိုသမထတရားနဲ့ဝိပဿနာတရားသမထနဲ့ဝိပဿနာအဲ့ဒီပေါ်မှာဆုတ်ကြိုင်ပြီးตายရပြီးတော့မနေနဲ့ ตายရတဲ့တဏှာကိုစွန့်လိုက်ကြလို့ဒီလိုဆိုလိုတာနော်စကလုံးကိုကြည့်မယ်ဆိုရင်တရားကိုတရားစွန့်နေဆိုတဲ့အဓိပ္ပာယ်မျိုးရောက်သွားတယ်အဲ့လိုမဟုတ်ဘူးမြတ်စွာဘုရားဆိုလိုတဲ့အဓိပ္ပာယ်ကဒီတရားပေါ်မှာဆုပ်ကင်ထားခြင်းနဲ့တဏှာရာဂကိုစွန့်မှာလို့ပြောတာဘယ်နေရာမှတွေ့လို့မရဘူးမတွေ့မှတန်တရားဟောကလွတ်နိုင်တာကိုတွေ့ထားတာမှန်သမျှရှေ့ကိုသွားလို့မရဘူးချုပ်ကင်ထားသလိုဖြစ်တယ် အေးဒါကြောင့်မို့ဒီအလကတုဗမသုတ်တံမှာကုံလူဗမမြတ်စွာဘုရားဟောတဲ့အထဲမှာသဗ္ဗထတရားတွေဝိပဿနာတရားတွေဆိုတာဟာဒီဖောင်တဲ့ဥပမာတူတယ်နိဗ္ဗာန်ဟိုဘက်ကန်းကို သွားဖို့အတွက်ဖောင်စီရတယ်လို့ပဲသဗ္ဗထခြင်းကိုကျင့်ရတယ်ဝိပဿနာခြင်းကိုကျင့်ရတယ်နိဗ္ဗာန်ရပြီးသွားရင်ဒီသဗ္ဗထဝိပဿနာပြန်ပြီးတော့ဟိုတွေ့တာနေရမယ်အရာမဟုတ်ဘူးလို့ ကိုလိုချင်တဲ့နိဗ္ဗာန်စခန်းကိုရသွားရင်ဒါတွေကဖောင်းသဘောမျိုး အသုံးချခဲ့တာသာဖြစ်တယ်လို့ဒီအိဗေကိုမြတ်စွာဘုရားဟောပြီးတော့အာဓမ္မကိုစွန့်မှုတရားမဟုတ်တဲ့ကာမဂုဏ်ကိစ္စကာမခိနိတာကာမကိုဒီဆုတ်ကင်ထားဖို့နေနေသာသာသမထဝိပဿနာတရားတောင်မှပဲတွေ့တာပြီးတော့မထားရဘူးเนาะအာဓမ္မဆိုတာမပြောနဲ့ ဒါမတွေ့ရဘူးဘယ်ရာမှတွေ့ထားပြီးတော့တွေ့တွေ့ထားခြင်းမသိဘူးဆိုတာကိုမြတ်စွာဘုရားရှင်းလင်းဟောကြားခြင်းပဲဖြစ်တယ်အဲ့တော့ဒီသုတ္တမှာနောက်တစ်မျိုးဆက်ပြီးတော့မြတ်စွာဘုရားဟောမယ်တစ်ခုပြီးတစ်ခုဟောတဲ့ထဲမှာဒီသုတ်တန်ကစုံနေပေါ့စာပေသင်ညာမှုနဲ့ပတ်သက်တာဟောတယ်နော်ပထမဆုံးစလာတာအလုံးသိတဲ့အတိုင်းပဲဒီ အန္တရာယ်နဲ့ပတ်သက်ပြီးတော့ကိလေသာတွေဟာကာမကိစ္စကိလေသာသည်ဆံမဲ့ဖို့ရဲ့အန္တရာယ်မဖြစ်ဘူးဆိုတဲ့အယူဆနေပြီးတော့မြတ်စွာဘုရားဖြစ်တယ်ဆိုတာကိုထိုယဟန်ကိုသိအောင်ရှင်းလင်းဟောကြားပြီးယဟန်တွေကိုသဘောပေါက်အောင်ဒါဟာသူစာတတ်ပုဂ္ဂိုလ်ဖြစ်ပြီးတော့အယူဆလွယ်မှားနေတာကိုမြတ်စွာဘုရားထောက်ပြပြီးတော့တရားဆိုတာဘယ်အရာမှမစွဲလန်းနဲ့ ငါသိတယ်ငါတတ်တယ်ဆိုပြီးတော့စွဲပြီးတော့ဒီတရားပေါ်မှာလည်းအဲ့လိုစွဲနေတာလည်းမလုံးသင့်တဲ့အရာတစ်ခုဖြစ်တယ်ပေါ့သူတို့ဆိုလိုတယ်ပေါ့နော်တရားဆိုတာသိပြီးရင်ကျင့်မှုပဲကျင့်မှုပဲအသုံးချရမယ်ဖောင်ဆိုတာလည်းဟိုဘက်ကံကူးဖို့ပဲအသုံးချရမယ်ဒီအဓိပ္ပာယ်ကို နားလည်စေခြင်းလို့မြတ်စွာဘုရားဒီဥပမာနဲ့ဟောတာဖြစ်တယ်နောက်ရက်တည်းကျတော့လောကမှာဒီမှားရင်းတဲ့ အမြင်နေနဲ့ပတ်သက်ပြီးတော့ဆက်လက်ပြီးတော့ရှင်းပြအောင်ပဲမြတ်စွာတရားချက်ခင်သူတော်စင်ပြိဿပေါင်းတို့အလကတုဗမသုတ်တံဟာမှတ်သားစရာတွေနဲ့ပြည့်နေတဲ့သုတ်တံတစ်ခုဖြစ်လို့ဒီသုတ်တံကိုနိုင်မှတ်သားပြီးမိမိတို့ဘဝမှာမင်္ဂန်နဲ့လမ်းကြောင်းကနေပြီးတော့ရှောက်လန်းနေအောင်ကြည်ကြကြကိုပွားများအထောက်နိုင်ကြပါစေကုန်သတည်း 86ရှင်ဖရာရှင်ဖရာဖရာတပည့်တော်တို့သည်ဖရာတပည့်တော်တို့သည်ဓမ္မအသိဉာဏ်ဓမ္မအသိဉာဏ်ရှားရှိမှသာလျှင်ရှားရှိမှသာလျှင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်မျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအသိဉာဏ်ဓမ္မအသိဉာဏ်ရှားရှိစေရန်ရှားရှိစေရန်ရှိတန်ကြလျက်ဓမ္မသဘင်ဓမ္မ ဆင်ခြင်းပါပြုလို့ကြ၍အမတဒါနာဓမ္မဒါနာတရားအလူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတ်သားသာအာယုန်ထားလျက်နာကြကြပါကုန်၏ တရားတော်မြတ်ကို တတဗဝတ္ထုအစွစွတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုပြုလို့ရသောဤကောင်းမှုဤကုသိုလ်စွစွသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်း ဤကောင်းမှုဤအဖိုးဘာကကို အမိအဖာအဖိုးအဖွာဆရာသမားမဆာ၍ကဘာသူကဘာသာလူနတ်မြမတတ္တဝါမြတ်တို့အားအမြအမြဝေငါပါကုန်၏ကုသိုလ်အမြ ကိုစီရာကြကုန်သည်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းအာလုံးသာကြမြာမြာမြာမြာဒီလိုမြာပါကုန်တော်အာလူသာ